1385ခုနှစ်အင်္ဂလိပ်လို2013ခုနှစ်မှာတာမဏေကျော်မဟာကန္တာယုံကျောင်းတိုက်၌တန်ဃာတော်22ပါးဝါကတ်တော်မူကြတယ်အဲဒီလိုဝါကတ်ကြတဲ့အခါအပိုင်းက နှစ်ပိုင်းရှိနေလို့အဲ့ဒီနှစ်ပိုင်းကပရိယတ္တိဘက်ပိုင်းရယ်ပฏิပတ်တိဘက်ပိုင်းရယ်ဆိုပြီးနှစ်ပိုင်းရှိနေတဲ့အတွက်ပရိယတ္တိဘက်ပိုင်းမှာဝါဆိုဝါကတ်တော်မူကြတယ်ဒါပေမဲ့လို့ယဟန်တန်ကအများစုကပฏิပတ်တိဘက်ပိုင်းမှာ နေရာတွေရှိတဲ့အတွက်အဲ့ဒီနေရာတွေမှာသတင်းသုံးရတယ်ပရိယတ်တိဖက်ပိုင်းနဲ့ပฏิပတ်တိဖက်ပိုင်းကမုတ်ဥရှင်ပရိယတ်တိဖက်ပိုင်းကမုတ်ဥနဲ့ပฏิပတ်တိဖက်ပိုင်းကမုတ်ဥကမျက်ဆောင်ထိုးလေးအနေအထားရှိနေတယ်အဲ့ဒီပရိယတ်တိဖက်ပိုင်းကကြောင်စီရိုးနဲ့ ပฏิပတ်တိဘက်ဘက်ကကြောင်စီယိုဟာဒီဖူးကြီးပိုက်လိုင်းသွားထားတဲ့ကဝံကာလံပဲခြားပါတယ်ဤကက်လည်းရှိနေပါတယ်အဲဝါဆူဝါကတ်တဲ့နေ့တုန်းကပရိယတ္တိပဲပိုင်းမှာဝါကတ်ကြတာမို့ပရိယတ္တိပဲပိုင်းမှာအရုံတက်တဲ့အချိန် အာရုံတက်ဖို့လိုအပ်ပါတယ်။ဒါကြောင့်အာရုံတက်ချိန်မတိုင်ခင်နာနဲ့3နာရီခွဲလောက်ထ4နာရီမတီးခင်ဒီပရိယတ်တိဘယ်ပိုင်းမှာရအောင်လာကြပါလေ။ဟိုပฏิပတ်တိဘယ်ပိုင်းမှာကနှစ်ပိုင်းဖြစ်နေတယ် ရိယတ္တိဘက်ပိုင်းမှာအဲအကျေအဝန်းကတော့ရှိဧကနိဗ္ဗာန်ရှိပฏิပတ်တိဘက်ပိုင်းမှာတော့9ဧကလောက်ရှိတယ်အဲဒီ9ဧကလောက်ကျေဝန်းတဲ့ပฏิပတ်တိဧရိယာကလည်းပဲချောင်းကခြားနေတဲ့အတွက်ဒီဘက်မှာက3ဧကလောက်ရှိတယ်ဟိုဘက်မှာ2ဧကလောက်ရှိတယ်ချောင်းဟိုဘက်မှာ 3ဧကလောက်ပဲအပိုင်းမှာအဆောက်အဦးတွေကရှိနေတာဆိုတော့အဲဒီ3ဧကလောက်ရှိတဲ့ဒီမှာဘက်ချောင်းဒီမှာဘက်ပဲယဟန်တန်ဃာတွေနေကြတယ်။ဓမ္မကတော့ဟိုချောင်းဟိုဘက်မှာရှိတဲ့နေဧကထဲမှာကိုရီးယားယဟန်တပါးက သူစိတ်တဉဏ်ဆောက်ပြီးသူလူထားလူထားခဲ့တဲ့အဲအဆောက်အဦတစ်ခုရှိတယ်အဲ့ဒီအဆောက်အဦတစ်ခုမှာတွားပြီးတရင်သုံးတယ်သာမဏေကျော်မဟာကန္နာယုံကျောင်းတိုက်ရဲ့ကိစ္စကြီးငယ်အသွဲသွဲကိုမိမိအကျိုးအတွက်မငဲ့ွက်ဖဲ တာမဏိကျော်မဟာကန္တာယုံ6တိုက်အကျိုးသာသနာတော်အကျိုးကြည့်ပြီးတော့အာကျိုးမှန်တဲ့ဆောင်ရွက်ပြီးတော့ပရိယတ္တိနိကေစာပေတွေကိုသင်အံလေးကျက်မှတ်သားနေတဲ့မသဝနညာနီကိုတာမဏိကျော်ဆရာတော်ကမသဝနညာနီပရိယတ္တိအကြီးအသွေးတွေ ပฏิပတ်တိအကြီးအသွေးတွေပြည့်စုံသွားတဲ့အခါသူ့ပိုင်အနေနဲ့လွတ်လွတ်လပ်လပ်ချမ်းချမ်းသာသာသူ့စိတ်တိုင်းကြပရိယတ်တိသာသနာလုပ်ငန်းတွေပฏิပတ်တိသာသနာလုပ်ငန်းတွေဆောင်ရွက်နိုင်ပါစေလို့အဲ့ဒီလိုရည်ရွယ်ပြီးတော့မသဝနညာနီအတာမဏိကျော်ဆရာတော်က ချောင်းရဲ့ဟိုဘက်မှာရှိတဲ့နှစ်ဧကဧရိယာကိုစွန့်လွတ်လှူဒန်းထားပါတယ်။အဲဒီနှစ်ဧကဧရိယာထဲမှာကိုရိယာယဟန်တော်ဆောက်လုပ်ထားတဲ့သူ့ရဲ့ကျောင်းဆောင်ကိုလည်းပဲအဲဒီကိုရိယာယဟန်တော်ကမသဝနညာနီအားစွန့်လွတ်လှူဒန်းထားပါတယ်။အဲဒီဘက်မှာသတင်းသုံးတဲ့ယဟန်တော်တစ်ပါးရော ဒီဘက်ပိုင်းမှာသုံးဧကဧရိယာထဲမှာတရင်သုံးတော့ယဟန်တန်ဃာရီရောမနဲ့၄နာရီမထိုးခင်ဒီပရိယတ်တိဘက်ပိုင်းမှာအာလုံးလာရောက်ပြီးတော့အတန်ဒိတ်အနေနဲ့စာကိုကြက်မှတ်ရတယ်ဖတ်ရတယ်လေ့လာရတယ်အာလုံးစုပေါင်းပြီးတော့ညီညီညာညာထိုင်နေပြီးတော့အတန်ဒိတ်အနေနဲ့ ကျက်မှတ်ကြတယ်အဲတရားမှတ်တဲ့သူအနေငယ်ကလည်းတရားမှတ်ကြတယ်မနေ့၄နာရီကနေပြီးတော့9နာရီမိနစ်20လောက်အထိကျက်မှတ်ကြရတယ်အဲ့ဒီအတော်အတွင်းမှာသူတို့ဘုရားဆုံးမခဲ့တဲ့စကားတော်တွေဘုရားရဲ့သားတော်တန်ဃာတော်အရှင်မြတ်တွေဆုံးမခဲ့တဲ့စကားလေးတွေ သိကြပါစေလို့အဲ့ဒီလိုဟိုစိတ်ကူးပေါ်မိတဲ့အတွက်ဖရာရဲ့အဆိုးအမတွေဖရာသားတော်ကြီးတွေဆုံးမခဲ့တဲ့အဆိုးအမတွေစကားတော်တွေအဲ့ဒါလေးတွေကိုတနေ့10မိနစ်ပြောတဲ့အခါပြောရဲ့15မိနစ်ကြားသွားတဲ့အခါလဲကြားရဲ့မိနစ်20ကြားတဲ့အခါကြားအကြားတဲ့အခါလဲရှိရဲ့အဲ့ဒီစကားလေးတွေကို ပြောပြနေတာဘုရားပါဠိတော်တွေကဘုရားဟောထားတဲ့စကားတော်တွေဘုရားသားတော်ကြီးတွေပြောထားတဲ့စကားတော်တွေအထကရာထဲမှာပါတဲ့စကားတွေဒီကားတွေထဲမှာပါတဲ့စကားတွေအဲ့ဒီစကားတွေတည်းကမှတ်သားစရာလေးတွေလိုက်နာစရာလေးတွေသတိထားစရာလေးတွေအတူယူစရာလေးတွေရှောင်ကျင်စရာလေးတွေဟေပြောပြောပြောပြောပြအဲ့ဒီပြောပြတဲ့ အကြောင်းကိုသိကြတဲ့သတင်းသုံးပေါ်တချို့ကအဲ့ဒါကိုအတန်အဖြစ်နဲ့တွင်းထားရင်လည်းကောင်းမယ်သို့မဟုတ်စာရေးအဲစာရေးပြီးတော့စာအုပ်အဖြစ်နဲ့လုပ်ရင်လည်းကောင်းမယ်လို့အကြံလဲပြီးတယ်တောင်းလဲတောင်းဆိုကြတယ်အဲ့ဒီလိုအကြံလဲပြီးတောင်းလဲတောင်းဆိုကြလို့ဩအတန်တွင်းထားရင်လည်းဟုတ်တာပဲကောင်းတာပဲအဲစာအုပ်အဖြစ်ရောက်လို့ရှိရင်လည်းပဲ ဒီဖရာစကားတော်တွေဖရာသားတော်ကြီးဒီမင်းငယ်တဲ့စကားတော်တွေအထကရာတီကာမှာလာတဲ့မှတ်သားစရာတွေအတူယူစရာတွေလိုက်နာစရာတွေအင်းသိရတာပဲလေဆိုပြီးတော့အဲ့ဒီလိုစေကူးပေါ်မိတဲ့အတွက်အတန်15မိနစ်အတန်တွင်းနဲ့15မိနစ်ကြာတဲ့အခါကြာ10မိနစ်ကြာတဲ့အခါကြာမိနစ်20ကြာတဲ့အခါကြာအတန်တွင်းပြီးတော့ထားတဲ့ အဲ့ဒီစကားရပ်လေးတွေကိုနာမည်ပေးဖို့ရအတွက်စဉ်းစားတဲ့အခါရောက်တော့အရုံတက်ဖို့ရအချင်းကိုတန်ဃာတော်ရှင်မြတ်တွေကစောင့်ရင်းနဲ့ပရိယတ်တိစာပေတွေလေ့လာပฏิပတ်တိပွားများပฏิပတ်တိအားထုတ်အဲ့ဒီလိုလုပ်နေကြတဲ့အချိန်မှာပြောတဲ့စကားလေးတွေဖြစ်တာမို့အရုံကိုအရုံကိုစောင့်နေရင်းနဲ့အရုံကိုစောင့်ကြိုနေရင်းနဲ့ ပြောထားတဲ့စကားလေးတွေဖြစ်တာမို့အင်းနာမည်ကိုတော့အရုံအကျိုးအလင်းများလို့ဒီလိုပြီးရင်တင့်တော်မှာပဲလို့စဉ်းစားမိစဉ်းစားမိပြီးတော့တာမဏိကျော်ရဲ့ဆရာတော်ဆရာတော်တစ်ပါးဖြစ်တဲ့စကိုင်းတိုင်းဒေသကြီးမုံရွာခရိုင်အရာတော်မြို့နယ်မင်းရွာကြီးရွာ ကန္တာကျောင်းဆရာတော်ဖြစ်တဲ့ဆရာတော်ဥပညာဇောတလျှောက်ပြတော့ဆရာတော်ဥပညာဇောတအရုံအကျိုးအလင်းရောင်လေးများလို့ဒီလိုပြီးရင်ပူကောင်းပါလိမ့်မယ်လို့ဆရာတော်ကအမင်းရှိတာမို့ဆရာသမားရဲ့စကားအလေးထားပြီးဆရာသမားရဲ့ပြီးတဲ့အကြံကလည်းပူပြီးကောင်းတာဖြစ်တာမို့ အရုံအကျိုးအလင်းရောင်လေးများဆိုတဲ့နာမည်အဲလေးကိုသဘောကျလို့အဲ့ဒီနာမည်လေးပဲဒီတိတ်ခွေထဲမှာလဲအဲတိတ်ခွေမှာလဲပဲအရုံအကျိုးအလင်းရောင်လေးများလို့နာမည်ပေးဖို့ဆုံးဖြတ်လိုက်ပါတယ်စာအုပ်အဖြစ်ထုတ်လို့ရှိရင်လည်းပဲအဲ့ဒီစာအုပ်ကိုအရုံအကျိုးအလင်းရောင်လေးများလို့ ဒီလိုနာမည်ပေးပြီးတော့စာအုပ်ထုတ်ဖို့ရည်ရွယ်ပါတယ်အရုံအကျိုးတရားအလင်းရောင်လေးတွေကဘယ်လိုလဲဘယ်လိုအလင်းနေလဲဟောအလင်းရောင်တွေအမျိုးမျိုးပိဋကတော်ထဲမှာလာတဲ့တရားအလင်းရောင်တွေဘုရားစကားအလင်းရောင်တွေဘုရားသားတော်ကြီးတွေရဲ့တရားအလင်းရောင်တွေအထကရာမှာလာတဲ့တရားအလင်းရောင်တွေ တီကာမှာလာတဲ့တရားအလင်းရောင်တွေအဲ့ဒီအလင်းရောင်အမျိုးမျိုးကိုအဲနာယူတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းသိရှိနိုင်ပါတယ်ဖတ်ရှုမဲ့စာအုပ်အဖြစ်နဲ့ထွက်လို့ဖတ်ရှုမဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲအဲအဲ့ဒီအရုံးအကျိုးမှာလင်းနေတဲ့တရားအလင်းအမျိုးမျိုးအလင်းရောင်အမျိုးမျိုးကိုအဲဖတ်ရှုရမှာဖြစ်ပါတယ်အဲ့ဒီတော့ အရုံအကျိုးအနေနဲ့ထွန်းလင်းတောက်ပနေတဲ့တရားအလင်းရောင်တွေကဘယ်လိုဟာတွေလဲဘယ်လိုအလင်းရောင်တွေလဲအဲ့ဒါလေးတွေသိကျင်ရတယ်ဆိုရင်တော့အဲ့ဒီအရုံအကျိုးအလင်းရောင်လေးတွေအသီးသီးကိုဆက်ပြီးတော့နာယူမှတ်သားကြည့်ကြပါဖတ်ရှုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲ အဲဖတ်ရှုကြည့်ကြပါလို့တိုက်တွန်းလိုပါတယ်